မောရတုတ်ပူရင်တံဘောဓိတံပါရေနိဗ္ဗတံမောရယောနိယံယေနတံဝိဟိတာရခံမဟာတတံဝနေစရာစိရတံဝါယမန္တာပိနေဝတခိန်တုဂဏိတုံဗြဟ္မမန္တန္တိအခါတံပရိတံတံဗနာမဟိဥဒေတယံသက္ခုမာဧကရာသာဟရိတဝံနော ပထဝိပပါသော တံတံနမတာမိဟရိတဝဏံပထဝိပပါတံတယိဇဂௌတံဝိဟရေမှုဒီဝတံယေဗြဟ္မနာဝေဒကူတဗ္ဗဓမ္မေတေမေနမောတေသမံပါလယန္တုနမတုဗုဒ္ဓနံနမတုဘောဓိယာနမောဝိမု ക്ത နံနမောဝိမု ക്തി ယာဣမံသောပရိတံကတဝါမောရောစရတိဧဒနာ အပေတယံသက္ခုမာဧကရာသာဟရိတဝန္နောပထဝိပပါသောတန်တန်နမတာမိဟရိတဝန္နံပထဝိပပါတံတယိဇဂုတ်တာဝိဟရေမှုရတ္တိယေဗြဟ္မနာဝေရကူတပ္ပဓမ္မေတေမေနမောတေသမံပါလယံတုနမတုဗုဒ္ဓနံနမတုဗောဓိယာနမောဝိမု ക്ത နံနမောဝိမု ക്തി ယာ ဣမံသောပရိတံကတဝါမောရောဝါသမကပယီ